ကထံတတိကထံဒီလောဥပါဒံတောတိယုစတိဓမ္မေဂေါတမပယိဘုဇိတောဥဒ္ဓမနရံဂေါတမဂေါတမနွယ်ရောဘာသဘာဝတပင်ညမြတ်စွာဘုရားကထံတတိအဘယ်သို့မြင်သည်ဖြစ်၍ ထံသီလောပဲတို့အလေးချင်းစီသောပုဂ္ဂိုလ်ကိုကထံသီလောပဲတို့အလေးချင်းစီပြီးပြီးကထံတာသီရပဲတို့သိမြင်သောပုဂ္ဂိုလ်ကိုဥပါဒံတော်တိမြေဧသောပုဂ္ဂိုလ်ဟူယောသတိခေါ်ဆိုအပ်ပါသည်ဘယ်လိုအသိမြင်နဲ့ပြည့်စုံပြီးတော့ ဘယ်လိုအကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုငြိမ်းအေးရဲငြိမ်းချမ်းတယ်လို့ခေါ်ဆိုရပါသလဲဥဒ္ဓမံမြတ်သောဥဒ္ဓမံအပူဝေခသိအင်းငြိမ်းသဖြင့် မြတ်လာစွာသောနရံပုဂ္ဂိုလ်ကိုပု္ပ္ပာမိမေဝါဤပု္ပ္စီတော်မင်းများသောရှင်ဘုရားသည်တန်တော်အဘုခာသိအင်းငြိမ်၍မြင့်မြတ်သောပုဂ္ဂိုလ်ရဲ့အကြောင်းကိုမေကျွန်တော်အားပါယူဟိဖြည့်ရှင် ကြောကြတော်မူပါရှင်ဘုရားအခုနေမိတာမြတ်စွာဘုရားမေးတဲ့ယတနာကိုမြတ်စွာဘုရားကသိကြတော်မူသည်ကိုကြားနာကြရပါလိမ့်မယ်ဝိဒာတနော ဘူရာဝေရာပုဗ္ဗမန္တမနိတိတောဝေမေဇေနုပါသင်္ခေယောသတနာတိပုရကတံမုနိနေမိတာယုတ်ပွားပေါ်တော်မူဖရာရောခြင်းပုဂ္ဂိုလ်သည် ပူရာဝေရာခန္ဓာကိုယ်ပျက်စီးပြီးမှရှိဥစွာပူရာဝေရာခန္ဓာကိုယ်ပျက်စီး၍ဒေဝီမှရှိဥစွာဝါခန္ဓာကိုယ်ပြည့်၍မသေးသေးမီရှိဥစွာကာလ၌ဝိဒဒနောကိနောဒနာရှိသည်ဟောတိဖြစ်၏ ọtụwerụnaọbụghọ ụgọ ụgodandị ọ dịhere abụghọ wụyie ụzọ edehiọzọ ayi naagụ diabiri maebe eme isi ụzọ a tagịsị ya mee dịnagịsị na ago ndụ ya mee လောကမှာကိုဉ္ဉတရားတွေဆိုတာမျိုးမျိုးရှိကြတယ်ကိုဉ္ဉတရားဘာသာတရားတွေဆိုတာမျိုးမျိုးရှိကြတယ်အချို့ချို့တော့ကိုဉ္ဉတရားဘာသာတရားတွေကဒီပြီးတဲ့အခါကာလကြာမှအကျိုးပေါ်မယ်လို့ဆိုကြတယ်ဒီပြီးတဲ့အခါကာလကြာတော့ ဘုရားသခင်ရဲ့လိုအားဖြင့်ဘုရားသခင်တန်းရောက်လို့ကောင်းကင်ဘုံရောက်လို့အမြဲတမ်းချမ်းသာပြီးနေရမယ်လို့ဒီလိုပြောဆိုကြတာတွေလည်းရှိပါတယ်ဒီပြီးတဲ့အခါကာလမှာရမယ်အကျိုးဆိုတာကတော့မသေးကြဘူးစိတ်မချရဘူး အေးပြီးတဲ့ခါကာလမိမိတို့ယုံကြည်တဲ့အတိုင်းဒီကျိုးဧကံရပါလိမ့်မယ်လို့သိနေကြရဦးမသေးကြဘူးမရဘူးရတယ်ဆိုတာလည်းသက်ဒီကရှားလို့မရဘူးသက်ဒီမပြနိုင်ဘူးသက်ဒီမထူနိုင်ဘူး တော်မြတ်စွာဘုရား၏သာသနာတော်မှာတော့တရားကျင့်တဲ့ပုဂ္ဂိုလ်ဟာသာနာကိုမပြည့်မီစေဘူးစွာမသိမီစေဖို့ကြဲကမိမိတို့ကျင့်တဲ့ကျင့်စဉ်လမ်းဖြင့်အမှန်တရားတွေတွေ့လို့သနာကိစင်ခြင်းကိုတွေ့ရမယ်မုနီ မိမိတာယုတ်ပွားပေါ်တော်မူဖရာရောခြင်းပုဂ္ဂိုလ်သည်ပုရာဝေရာခန္ဓာကိုပြည့်၍ဒီခြင်းတို့မရောက်မီရှိဟုစွာကာလ၌ခန္ဓာကိုပြည့်၍မသေးသေးမီရှိဟုကာလ၌ဝိဒါဒနောတမေပါရသော တနာကင်းမြောတိရှိသောသူကဲ့သို့သောပုဂ္ဂိုလ်ကို ụbddadibụgo nye ime obogo wunye ozdi ozoaiyaji manwụbogori dnnyaemagasị bd yara weje nabogori aiaso ကြီးမြောက်သွားတဲ့အခါကာလမှာကိလေသာတနာတွေအလုံးဝငြိမ့်နေအရဟတမေရတပြုတ်တဲ့အခါကာလကြတော့ဘယ်လိုအာယုန်နဲ့မှစပြီးတော့နှစ်သက်မှုတာယာမှုလူကျင်မှုတွေမဖြစ်ဘူးလောကမှာဘဒ္ဒဝါတွေကလူကျင်စရာတွေနှစ်သက်စရာတွေတွေ့လို့ရှိရင်လူကျင်ကြတယ် မတွေ့ပဲနဲ့လည်းပဲမျောလင့်ပြီးတော့နေကြတယ်တရားကျင့်သုံးလို့အမှန်ပြည့်စုံသွားတဲ့အရဟတမေအရဟတကိုရောက်သွားတဲ့ပုဂ္ဂိုလ်မှာတို့တို့အာယုန်လေးဘယ်လိုပဲကောင်းစေကမူတမေပါရမှုမဖြစ်ဘူးတမေပါမှုငြိမ့်နေတယ်အဲဒီတမေပါရမှုတကယ်ငြိမ့်တယ်မငြိမ့်ဘူးဆိုတာဟာကိုယ်တိုင်တွေ့ရတဲ့တရားပဲ

ကာမအာယုန်တွေကိုလိုချင်တိုင်းရနေတာအပြင်အကောင်းဆုံးပဲချမ်းသာဆုံးပဲလို့ဒီလိုလဲသင်နေကြတယ်မိမယောက်ျားတွေအချင်းချင်းတတ်မဲ့ပါရပြီးတော့နေကြတယ်ကာမတဏှာတွေခေါ်တယ်အဲဒီလိုကာမတဏှာတွေဟာနာဂာမိမေနာနာဂာမိမေနာဂာမိဖို့ရောက်တဲ့အခါကာလကြတော့ ဒီတဏှာတွေမဖြစ်တော့ဘူးဘယ်လိုနေတဲ့ဇာကောင်းတဲ့ကာမအာယုန်တွေတွေ့ရမယ်လို့နေတဲ့ပါရမှုမဖြစ်တော့ဘူးလူချင်းတောင်းတမှုတွေလည်းမဖြစ်တော့ဘူးအဲဒီနာဂာမိနဲ့နာယီကိုရောက်အာထုံနေလို့ရှိရင်ကာမရာဂခေါ်တဲ့တဏှာတွေအကုန်လုံးငြိမ့်နေဒါလည်းကိုယ်လည်းတွေ့ရတဲ့တရားပဲအဲဒီမရောက်နဲ့အောင်တော့ သောတာပတိမဲ့သောတာပတိကိုရောက်တဲ့ဆိုလို့ရှိရင်မဲ့အပယ်လေးပါးကြစေနိုင်တဲ့ဉာဏ်နဲ့တဏှာတွေမရှိတော့ဘူး။ပယ်လေးပါးကြစေနိုင်တဲ့သူတော်ဘာသက်ကိုသာရှင်သူတော်ဘာဥစ္စာကိုခုယူခြင်းစသည်ဖြင့်ဒီလိုမူကြီးတွေကျူးလွန်နိုင်လောက်အောင်နှစ်သက်ပါရမှုတဏှာမရှိတော့ဘူး။သာမန်ပုဂ္ဂိုလ်တွေနေရာချင်းဆိုလို့ရှိရင် ။ပုညတဲ့သားမှမိမိချမ်းသာမယ်။မိမိလိုရှိရတဲ့အကျိုးလေးတွေကြီးမယ်။ပုညဥစ္စာတွေခိုးယူမှကိုကျိုးကိုစီပါဖြစ်မယ်ဆိုလို့ရှိရင်တဏှာလောဘအားကြီးတဲ့အတွက်သူတို့ဘာကိုလည်းတတ်နိုင်တယ်၊ခိုးနိုင်တယ်၊လူနိုင်တယ်၊ရက်နိုင်တယ်၊မတော်မတရားတွေပြုနိုင်တယ်။သောတာပတိမေဖို့ရောက်ပြီးတော့သွားတဲ့ပုဂ္ဂိုလ်မှာအဲ့ဒီလိုကြမ်းတမ်းတဲ့တဏှာတွေမရှိတော့ဘူး။ဒါကြောင့်

နိဗ္ဗာန်သာယာမှုတနာမဖြစ်နိုင်ဘူးနိဗ္ဗာန်သာမှုတနာချင်းချင်းနေတာကိုကိုယ်တိုင်တွေ့ရတယ်ဒါလည်းပဲမသိခင်ကိုယ်တိုင်တွေ့ရတဲ့တရားပါပဲအဲဒီလိုဒီတနာမသိခင်အတွင်းငြိမ့်နေတာကိုကိုယ်တိုင်တွေ့ရမယ်ဒီလိုတွေ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ ငြိမ်းရတဲ့ပုဂ္ဂိုလ်ပါပဲအကောင်းဆုံးအားဖြင့်ဆိုလို့ရှိရင်တော့ရဟတမေရဟတဝယောဂသာကာလကျဒီတနာတွေအကုန်လုံးငြိမ်းပါပဲအဲဒီလိုငြိမ်းသွားတဲ့ပုဂ္ဂိုလ်ဟာသတိန်သောအပူတွေငြိမ်းနေတဲ့ပုဂ္ဂိုလ်ပဲလို့ဆိုရပါတယ်မုနီနိမိတာယုတ်ဘွားပေါ်တော်မူခရာ ရောခြင်းပုဂ္ဂိုလ်သည်ပုရာဘေဒာခန္ဓာကိုပျက်စီး၍ဒေရီမှရှိဥစွာဝါမသိမိခါကာလ၌ဝိဒါဒနောမမပရိဘကိုကျင့်သောအပြင်နိမလာမအတိုင်းကျင့်သောအပြင်ကျင့်သောတဏှာရှိသည်ဟောဒီဖြစ်၏ဘုဗ္ဗံရှိဖြစ်သောအာတံအတေဖို့ကို အာနေပိဒောသမမိဝိနိယောတိဖြစ်၏ဘောတဝေသောပုဂ္ဂိုလ်ကိုဥပါဒံတော်တည်မြဲသောပုဂ္ဂိုလ်ဟူယောဇတိခေါ်ဆိုအပ်၏ရှိဖို့ကိုလည်းမမိဘူးရှိဖို့ဆိုတာဘယ်လိုဟာလဲရှိကမြင်ခဲ့ဘူးဓာတွေကြားခဲ့ဘူးဓာတွေနားခဲ့ဘူးဓာတွေ သာတိကေဘုရားရေတွေ့တိကေဘုရားရေစိတ်ကူးစဉ်းစားကြတိကေဘုရားရေငငယ်ရွယ်ရွယ်ခါကာလကတွေ့ခဲ့မြင်ခဲ့တိကေဘုရားရေရှင်းရှင်းလာရှင်းရှင်းနဲ့ရှင်းရှင်းကာလတွေကတွေ့ခဲ့တိကေဘုရားရေရှင်းရှင်းအချိန်ခါကာလကတွေ့ခဲ့တိကေဘုရားရေအဲဒီလိုဟာတွေနဲ့စပ်ပြီးတော့ တဏှာဒိဋ္ဌိဖြင့်မိခြင်းမရှိရဘူးဘဂရီပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ရှေးကတွေ့ဘူးကြုံမှုတာတွေပြန်ပြန်ပြီးတော့ဖြစ်တဲ့ပါရသဘောကျနေတတ်တယ်။ငယ်ငယ်ရွယ်ရွယ်ကရောရောပါးပါးနဲ့နေခဲ့ဓာရီသွားခဲ့ဓာရီလာခဲ့ဓာရီစကားပြောခဲ့ဓာရီသုံးဆောင်ခံစားခဲ့ဓာရီကျော်ဝဲရှင်ပွဲတွေသွားခဲ့ဓာရီ မိမိလိုရှိရတဲ့အာယံဝတ္ထုတွေနဲ့တွေ့ကြုံခံစားခဲ့ရတာတွေဒါတွေဉာဏ်စဉ်းစားပြီးတော့မြင့်တဲ့ပါရာပြီးနေတယ်အဲဒီလိုတွေ့ခဲ့ကြုံခဲ့တာတွေဟာငါပဲဟိုတုန်းကတွေ့ခဲ့တာလည်းငါပဲအခုလည်းငါပဲလို့ဒိဋ္ဌိနဲ့လည်းပဲမှီပြီးတော့နေပါတယ်ယခု တရားကျင့်သုံးလို့အမှန်တိုင်းပြည့်စုံတဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်ဈေးဒိဋ္ဌာလာကတွေ့ခဲ့ကြုံခဲ့ဘူးတာတွေနဲ့စပ်ပြီးတော့ဘာယာနှစ်သက်ပြီးတော့လည်းမနေဘူးငါပဲလို့ဆွဲလန်းပြီးတော့လည်းမနေဘူးအဲဒါအရေးကြီးပါတယ်ဒါလည်းပဲမသေးခင်တွေ့ရတဲ့တရားပါပဲတရားကျင့်လို့ရှိရင်ဒီတိုင်းပဲတွေ့ရတယ်ဝိပဿနာဉာဏ်ရှင်းတာရင်ရှင်းတာမလား အဲပြီးခဲ့ပြီးလွန်ခဲ့ပြီးသားအာယုန်နဲ့စပ်ပြီးသာမြစ်တယ်မူတွေကျင်းကျင်းတယ်လွန်ခဲ့ပြီးသားအာယုန်နဲ့စပ်ပြီးစိတ်ကူးစဉ်းစားကြံစည်မှု ပေါ်လာလို့ရှိရင်အဲဒီပေါ်လာတဲ့စိတ်ကူးစဉ်းစားတဲ့စိတ်ကလေးကိုရှုမိတယ်ရှုမိတာနဲ့ဒီစိတ်ကလေးအဖြစ်ပြီးတော့ပျောက်သွားတယ်ဆိုတာတွေ့ရတယ်မမြဲတဲ့တရားတွေပဲလို့ပိုင်းခြားပြီးတော့သိတယ်ပြီးတော့ရှင်းက တွေ့ခဲ့ဘူးကြုံခဲ့ဘူးတဲ့အာယုန်နဲ့စပ်ပြီးတော့နှစ်သက်ပါရမှုတနာမပြေဘူးဒီကတွေ့ခဲ့ဘူးကြုံခဲ့ဘူးသားတွေနဲ့စပ်ပြီးတော့ငါပဲလို့ဆွဲလာမှုမပြေဘူးအဲ့ဒါရှင်းဖို့ကိုမမိပဲနေတာပါပဲအဲ့ဒီလိုရှင်းဖို့ဖြစ်တဲ့လွန်ခဲ့ပြီးသားအာယုန်နဲ့စပ်ပြီးတော့သနာဖြင့်ပါရနှစ်သက်သွားခြင်းလည်းမိတွေ့မရှိစေရဘူးဒိဋ္ဌိဖြင့် ငါပဲပုဂ္ဂိုလ်သတ္တဝါပဲနေရပြဆွဲလန်းပြီးတော့လည်းမိတွေမရှိစေရဘူးဒီလိုဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကနေတဲ့ပုဂ္ဂိုလ်ပဲလို့ဆိုရပါတယ်မုဏီနိမိတယုတ်ပွားပေါ်တော်မူဖရာရောခြင်းပုဂ္ဂိုလ်သည်ပုရဗေရာခန္ဓာကိုပြည့်ကျွေသေးသည်မှရှိဟုစွာဝါမသိမီစိတ်ကာလ၌ ဝိဒာရနောကင်းသောတနာရှိပြီးဟောတိစီပုဗ္ဗံရှိစေသောအတ္တံအတိတ်ဖို့ကိုဝါမြင်ကြပြီးကြားကြပြီးအစရှိသောဒီကာလ၌ဆိုင်သောအာယုံဟူသည်များတွေကိုအနိတိတော်တနာဒိဋ္ဌိဖြင့်မိတွေ့ခြင်းမရှိပြီးဟောတိစီဝိမေဇေလည်းပိုင်းဖြစ်သောပစ္စုပန်ယုံနာအာယုံ၌နုပါသင်ခေယော a abi ka dsmuamaz o bukadyil h dz ler ptọma sir dodglharerrha ad နောင်ခါကာလမှာတွေ့မဲ့ကျုံမဲ့အားတွေကအနာကယခုလောလောဆယ်တွေ့နေတာတွေကပစ္စုပန်အလယ်ပိုင်းလို့ခေါ်ပါတယ်ယခုလောလောဆယ်မြင်နေတာတွေရှိတယ်ကြားနေတာတွေရှိတယ်နားနေတာတွေရှိတယ်သာတိနေရတာရှိတယ်တွေ့ထိနေရတာရှိတယ်သိကုသလာကြားသိမိတာရှိတယ်အခုလောလောဆယ်တွေ့နေရတဲ့အာယုန်တွေ

စိတ်ဆိုးစိတ်ပြည့်နေကြလို့ရှိရင်လည်းဒီပုဂ္ဂိုလ်ဟာဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ပဲစိတ်ဆိုးတဲ့ပုဂ္ဂိုလ်ပဲဒီလိုသိရင်ဝင်ပါလေအခုလောလောဆယ်အာယုန်နေနဲ့တွေ့နေတဲ့အခါမှာမမြဲဘူးဆိုတဲ့သဘောကိုမသိမြဲတယ်လို့ထင်တယ်သတိပုဂ္ဂိုလ်တွေနေအားဖြင့်မြဲတယ်လို့ပဲထင်နေကြပါတယ် မြင်ရတဲ့အာယုန်တွေသင်္သာဝရရှိနေတယ်လို့ထင်တယ်မြင်နေတဲ့မိမိစိတ်မိမိကိုယ်ကိုလည်းပဲသင်္သာဝရတည်ရှိနေတယ်လို့ထင်တယ်မြဲတယ်လို့ထင်တယ်ကြားရတဲ့အပန်းတွေကြားရတဲ့အပန်းရှင်တွေမြဲတယ်လို့ထင်တယ်ကြားနေတဲ့ကြားပြီးနေတဲ့မိမိကိုယ်ကိုလည်းမြဲတယ်လို့ထင်တယ်သင်္သာဝရတည်ရှိနေတယ်လို့ထင်ပါတယ် သိဉာဏ်အာယုံတွေလည်းဒီတိုင်းပါပဲသတိပုဂ္ဂိုလ်တွေနဲ့အားဖြင့်မြင်စေကြားစေနားစေစားစေတွေ့ထိစေကိုယ်စေဆန့်စေလှုပ်ရှားတဲ့စိတ်ကူးစဉ်းစားကြပြီးစေမှာသင်္ချာပေါ်လာတဲ့ယုံနာအမူအရာတွေမဆင်းစေအားဖြင့်တော့အခိုက်အတန့်ဖြစ်ပေါ်လာတဲ့သစ္စုပ္ပါယုံနာနေလို့ခေါ်ပါတယ် ဥပ္ပတိပင်အားဖြင့်ဖြစ်ပြီးတော့ပြည့်သွားတဲ့တရားတွေပါပဲအဲဒီလိုမြင်တော့ဆဲဆဲကြားတော့ဆဲဆဲနာတော့ဆဲဆဲတွေ့ထီတော့ဆဲဆဲစိကုစဉ်းစားကြားစီတော့ဆဲဆဲမှာပဲဖြစ်ပြီးတော့ပြည့်နေတဲ့တရားတွေယုံနာတွေအဲ့ဒါတွေနဲ့စပ်ပြီးတော့မရှုနိုင်မသိနိုင်တဲ့ပုဂ္ဂိုလ်တွေမှာမြဲတယ်လို့ထင်တယ် မမြဲတာကိုမသိမြဲတယ်လို့ထင်တယ်ဒါဟာမောဟတရားလို့ခေါ်ပါတယ်ဝိဇ္ဇာလို့ခေါ်ပါတယ်အဲဒီလိုမသိတဲ့ပုဂ္ဂိုလ်ကိုလည်းတွေ့ဝေတယ်လို့ခေါ်ပါတယ်တွေ့ဝေတယ်ဆိုလို့ရှိရင်တချို့ပြီးနားလည်နေတာကတော့ဒီဗေမောကကြလို့သတိမရတဲ့ပုဂ္ဂိုလ်ရင်းနေလို့သတိမရတဲ့ပုဂ္ဂိုလ် လူလူတိုင်းတိုင်းဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်အဲဒီလိုဟာကိုတူဝေတယ်လို့ဒီလိုအပြီးမှပြနေကြတယ်အမှန်အားဖြင့်တော့ဒီလိုဟာကမဟုတ်ပါဘူးအဲမြင်တိုင်းကြတိုင်းတွေ့တိုင်းဒီတိုင်းမှာမြဲတဲ့သဘောထင်နေတယ်မမြဲဘူးလို့မသိဘူးဒါတူဝေတာပဲအဲမုံတော့တူဝေတဲ့ပုဂ္ဂိုလ်လို့ဇင်းဝင်သွားပြီ ဆင်းရဲလို့မသိဘူးဖြစ်စီပြည့်ချင်းနဲ့ဆင်းရဲလို့မသိဘူးအခုပဲဖြစ်အခုပဲပြတ်သွားတော့ဆင်းရဲသဘောအနေအချင်းမသိဘူးချမ်းသာတယ်ကောင်းတယ်လို့ထင်နေတယ်သူရတဲ့သူပါပဲသူသဘောအတိုင်းသူဖြစ်ပြနေတဲ့အစိုးမရတဲ့အနတ္တသဘောပဲလို့မသိဘူး

တမ်းမဲ့ပါရမှုစိတ်ဆုံးမှုစိတ်ပြမှုတွေ့ဝေမှုမဖြစ်စေရဘူးဘယ်လိုသိရမလဲမြင်စေမှာပဲရှုပြီးတော့ဖြစ်တဲ့တော်ပြည့်တဲ့တော်အနိစ္စဒုက္ခအနတ္တသဘောတွေအမှန်တိုင်းသိရမယ်သို့သူကြားစေနားစေစားစေတွေ့ထိစေကိုယ်စေဆန့်စေလှုပ်ရှားစေစိတ်ကူးစဉ်းစားကြစီစေစိတ်ထိုက်ဖြစ်တဲ့ယုံနာတွေကို အမှန်တိုင်းသိရမယ်အနေဆမမြဲတဲ့သဘောပဲဖြစ်ပြီးပြောတာလည်းမမြဲတဲ့သဘောပဲဆိုတာကိုယ်တိုင်တွေ့သိရမယ်ဒုက္ခရှင်းမှုပြမှုကမပြတ်နှိမ့်စင်နေလို့ဆင်းရဲသဘောပဲဆိုတာလေးကိုအမှန်တိုင်းသိရမယ်အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အစိုးမရတဲ့အနတ္တသဘောတရားပဲဆိုတာအမှန်တိုင်းသိရမယ်အဲဒီလိုသိနေလို့ရှိရင်ထိုအာရုံနဲ့စပ်ပြီးတော့ နှစ်သက်ပါရမှုမဖြစ်တဲ့အတွက်ရာတော့တတ်မယ်နေတော့သူလို့လည်းစည်ရင်မဝင်တော့ဘူးဒုထောစိတ်ပြေစိတ်ဆုံးနေတဲ့သူရဲ့လို့လည်းစည်ရင်မဝင်တော့ဘူးမုံလောတွေးဝင်းနေတဲ့သူလို့လည်းစည်ရင်မဝင်တော့ဘူးအဲဒီလိုစည်ရင်မဝင်ပြရမယ်စည်ရင်ပြောက်စီရမယ်လို့ဆိုလိုပါတယ်အဲဒီရာဂဒေါသမောဟတွေဖြစ်နေလို့ရှိရင်ဒီညတာမကသေးဘူးဒီနေ့ဒီချိန်မှာ

အပယ်လေးပါးကြာနိုင်တဲ့ဒီပုဂ္ဂိုလ်ဟာငရဲဖြစ်မဲ့ပုဂ္ဂိုလ်ငရဲကြာမဲ့ပုဂ္ဂိုလ်လို့လည်းစင်းဝင်တယ်ဒိဋ္ဌာန်ဖြစ်မဲ့ပုဂ္ဂိုလ်လို့လည်းစင်းဝင်တယ်ပြိတ္တာဖြစ်မဲ့ပုဂ္ဂိုလ်လို့လည်းစင်းဝင်တယ်ဆင်းရဲနွမ်းမတဲ့ပုဂ္ဂိုလ်ဖြစ်မဲ့ပုဂ္ဂိုလ်ဆင်းရဲနွမ်းမတဲ့သူဖြစ်မဲ့ပုဂ္ဂိုလ်လို့လည်းစင်းဝင်တယ်အဲဒီလိုစည်ရင်းနေမဝင်စေရဘူးဒီစည်ရင်းနေကြောက်ရ ဘုံလုံးစင်းတွေခြေပြရမယ်ဒီမုံခြေသလိုဈေးနဲ့အကုန်လုံးခြေပြောက်ပြီးတော့သွားရအဲငရဲမကြားနိုင်တော့ဘူးဆိုတဲ့အနေမျိုးနဲ့စင်းပြောက်စီရမယ်အဲ့ဒါကဘယ်ဒီမှာကောင်းကောင်းပြောက်ကြလဲဆိုရင်သောတာပတ္တိမေဖို့ရောက်မှကောင်းကောင်းပြောက်ပါတယ်ဒါကြောင့်သောတာပတ္တိမေဖို့ရောက်အထုဖို့ပါပဲ။ ဒါပေမဲ့လို့ဝိပဿနာရှုခိခဏမှာလည်းပဲအထိုင်လျောက်တော့စည်ရင်ပြောက်ပြီးတော့နေပါတယ်ဒါကြောင့်ဝိပဿနာရှုသောအားဖြင့်လည်းပဲအပယ်လေးပါးမကြနိုင်တဲ့ပုဂ္ဂိုလ်နေအားဖြင့်စည်ရင်ပြောက်စေရမယ်အရိယာမေဖို့ရောက်သောအားဖြင့်လည်းစည်ရင်ပြောက်စေရမယ်ထို့တဲ့တိုးတက်ပြီးတော့လူဘဝထဖြစ်အောင်မဲ့ပုဂ္ဂိုလ် ဒီလိုစဉ်းရင်လည်းပဲပြောင်းအောင်လို့အားထုတ်ရမယ်နတ်ဘဝထပ်ပြေအောင်မဲ့ပုဂ္ဂိုလ်ဓမ္မဘဝမှာဖြစ်ပြေအောင်မဲ့ပုဂ္ဂိုလ်ဒီလိုစဉ်းရင်လည်းပြောက်စီရမယ်ဒါကတော့အရဟတမေရဟတဘူကြမှာပြောက်ပါတယ်အဲ့ဒီရောက်အားထုတ်ဖို့ပါပဲဝိမေဇေလည်းပိုင်းယုံနံပစ္စုပန်အာယုန်တရား၌နုပါသင်္ခေယော မရေမတွက်အားသည်ဟောဒီဖြင့်နုပါသင်္ခေယောတမေသောပုဂ္ဂိုလ်သိဆိုစိတ်ကြသောပုဂ္ဂိုလ်သူဝေသောပုဂ္ဂိုလ်ပဲလေးပါးနဲ့ကြမယ်ပုဂ္ဂိုလ်မရေကြမယ်ပုဂ္ဂိုလ်သိစမ်းဖြစ်မယ်ပုဂ္ဂိုလ်ပြိတာဖြစ်မယ်ပုဂ္ဂိုလ်လူဖြစ်မဲ့ပုဂ္ဂိုလ်နတ်ဖြစ်မဲ့ပုဂ္ဂိုလ်ဇမားဖြစ်မဲ့ပုဂ္ဂိုလ်စသည်ဖြင့်မရေမတွက်အားသည်စရင်ပြောက်ပြီးဟောဒီဖြင့်သောတုကသောပုဂ္ဂိုလ်ဥပဒံတော်သည် နေသောပုဂ္ဂိုလ်ဟူ၍ဥစ္စတိခေါ်ဆိုအပ်၏ယတာနာတိဘူရကတံယတာယင်းပုဂ္ဂိုလ်၏သာသနာတိပုရေကတံတတ္တာထိုကိုထိုကဲ့သို့သောပုဂ္ဂိုလ်ဤသာသာထိုကဲ့သို့သောပုဂ္ဂိုလ်ဤသာသာထိုကဲ့သို့သောပုဂ္ဂိုလ်ဟာပုရေကတံ တဏှာပြန်ဆေးကျူးပြုခြင်းသည်နတ်တိမရှိတော်ပြီ။နောင်နာကနဲ့ဆက်ပြီးတော့ဆေးကျူးပြုတဲ့တဏှာလည်းမဖြစ်တော့ဘူး။သတိပုဂ္ဂိုလ်တွေမှာဆိုရင်နောင်နာကရည်တွေတွေးပြီးတော့မျောလင်တောင်းတဲ့တဏှာတွေဖြစ်ကြတယ်။လက်ပြင်ကကြရင် ဘယ်လိုအားရလိမ့်မယ်ဘယ်လိုအာယုံနဲ့တွေ့လိမ့်မယ်ဘယ်သူနဲ့တွေ့လိမ့်မယ်ဘယ်လိုအကျိုးရလာမယ်ဘယ်လိုကြီးပွားလာမယ်ဘယ်လိုချမ်းသာလာမယ်နောက်တစ်လကြာလို့ရှိရင်နောက်တစ်နှစ်ကြာလို့ရှိရင်ဘယ်လိုအကျိုးတွေရလာဘယ်လိုချမ်းသာလာမယ်ဘယ်သူနဲ့တွေ့ရမယ်စသည်ဖြင့်နောင်ရည်တွေလည်းတွေးပြီးတော့မျှော်လင့်တဲ့တနာတွေဖြစ်တယ် နောက်ဘဝတွေနောက်သံဃာတွေမှာလည်းပဲဘယ်လိုကြီးပွားချမ်းသာသွားမယ်စသည်မျောလင်တောင်းတမှုတနာတွေဖြစ်တယ်ယခုမိမာလာမတိုင်းကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်မှာအဲဒီလိုနောင်ရည်တွေတွေးလို့မျောလင်တောင်းတာတနာတွေမဖြစ်ဘူးနောင်ရည်တွေတွေးမိတဲ့စိတ်ကလေးဖြစ်လာတောင်းမှအဲဒီလိုစိတ်ကလေးရှုမှသောအခြင်း ကျင်းပြောက်ပြီးတော့သွားတယ်အရဟတမေအရဟတကိုရောက်တဲ့အခါကာလကျတော့နောင်ရင်းနဲ့စပြီးတွေးတော်ခြင်းကြံစည်ခြင်းစဉ်းစားခြင်းဆိုတာတွေဟာလုံးဝမရှိဘဲနဲ့ကျင်းပြောက်ပြီးတော့သွားတယ်ဒါကြောင့်မူနီနိမိတာယုတ်ပွားဘောတော်မူဖရာရောခြင်းပုဂ္ဂိုလ်သည်ပုရာဝေရာ ခန္ဓာပြည့်ကြည်ပေဒီမရှိဟုစွာဝါမပေမီရှိခါကာလကပင်လင်ဝိဒါရနောကင်သောတနာရှိသည်ဟောသည်ဖြစ်၏ပုဗ္ဗံဖြစ်ပြီးသောအန္တံတိသုံးကိုအန္တံတိဘောကိုအာနေပြီတော့သနာရိတိဖြင့်မိတွေ့ခြင်းမရှိသည်ဟောသည်ဖြစ်ဝိမေစေမြင်စေကြားစေအစရှိသောအလယ်ပိုင်းယုံနာပစ္စုပန်အာယုံပေါင်း၌ အနုပသင်္ခေယောမရေမတွေ့အပ်သည်မိဘသင်္ခေယောတတ်မဲ့သောပုဂ္ဂိုလ်သိဆိုသောပုဂ္ဂိုလ်သူသောပုဂ္ဂိုလ်စသည်ဖြင့်မရေမတွေ့အပ်သည်ဟောတိဖြစ်ဤတတထုပုဂ္ဂိုလ်အာပုရကတံအနာဂအာယုံသောရှိစုသောတနာသည်နာဂအာယုံမရှိစုပြုခြင်းသည်နတ္တိမရှိတော်သည် သောတုကေသောပုဂ္ဂိုလ်ဥပတံတော်တိအပုခာသိဉ္ဇီသောပုဂ္ဂိုလ်ဟူ၍ငုစတိခောဆိုအာ၏အကောရနောအဘန္တာတိအဝိကတိအကုကုသောမန္တဗာနိအနုရတောတာဝေဝသယတောမုနိ ယောမုနေအကျဉ်ယဟံသည်အဂောရနောအမြတ်ထွက်ခြင်းမရှိသည်ဟောသည်ဖြစ်၏မေဇိမာပရိပဒာအကျင့်ပရိပါဖြင့်မှန်ကန်စွာကျင့်လို့အောင်မြင်သွားလို့ရှိရင်ထိုပုဂ္ဂိုလ်ဟာအမြတ်ထွက်ခြင်းဒေါသမရှိကင်းတယ်လောကမှာ

ပုဂ္ဂိုလ်တူပေါ်မှာမြေဒေါသဖြစ်တတ်တယ်။နေသိမှာပရိရာကျင့်ပရိပါဖြင့်ကျင့်လို့အောင်မြင်တဲ့ပုဂ္ဂိုလ်မှာဒီဒေါသမျိုးအစွဲလားမျိုးမရှိတော့ဘူး။သဂရိပုဂ္ဂိုလ်ရဲ့မှာဆိုရင်မိမိရဲ့ကြိုးမဲ့ပြုတဲ့ပုဂ္ဂိုလ်သာမဟုတ်ဘူး။မိမိမုန်းတဲ့ပုဂ္ဂိုလ်ရဲ့ အကျိုးကျေးဇူးပြုတဲ့ပုဂ္ဂိုလ်လည်းပဲစိတ်ဆိုးရတဲ့အဲဒီလိုစိတ်ဆိုးရတဲ့အမြဲဒေါသတွေဟာမေဇိမာပရိသာကျင်ပရိပါကိုကျင့်လို့အောင်မြင်တဲ့ပုဂ္ဂိုလ်မှမရှိတော့ဘူးဒါကြောင့်အမြဲဒေါသမဖြစ်ရအောင်မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းအာယုန်တွေကိုရှုရတယ် မြင်တိုင်းကြားတိုင်းတွေ့တိုင်းပြီးတဲ့အာယုန်တွေကိုရှုလို့ယုံနာသဘောမျှပဲဖြစ်ပြသွားတဲ့သဘောမျှပဲလို့ကိုယ်ပိုင်ညာဖြင့်ပြီးနေလို့ရှိရင်အဲဒီတွေ့ရကြုံရတဲ့အာယုန်တွေနဲ့စပ်ပြီးတော့မြေတော်ကဖြစ်စရာမရှိဘူးဖြစ်ပြီးပြက်သွားတဲ့သဘောမျှပဲလို့အမှန်တိုင်းပြီးနေတဲ့အတွက်မြေတော်ကမဖြစ်ပဲငြိမ့်တယ်

မိမိအသုံးကြတဲ့ဇာယီဝိရည်နေရည်ထိုင်ရည်နဲ့စပြီးတော့ရမှာရပါမလားပြီးမှပြည့်စုံပါမလားဆိုပြီးတော့ဆိုရင်ပူပန်တတ်တယ်ယခုမေဇီမာပရိပရာကျင့်ပရိပါနဲ့ကျင့်နေတဲ့ပုဂ္ဂိုလ်မှာမိမိလိုရှိတာတွေရမှရပါမလားစသည်ဖြင့်တွေးပြီးတော့လည်းပဲ မပူပါမှုမရခြင်းကြောင့်လည်းဘာမှမဖြစ်ဘူးပူပါခြင်းမရှိဘူးသိလာခြင်းမရှိဘူးပဂရိပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ကုလံဝါ တမျိုးအပေါင်းဘောဖြစ်သောပုဂ္ဂိုလ်လည်းနာလည်းပဲသိနာလည်းပါမိမရာလည်းလည်းတွေးပြီးတော့ဥပန္တတဲ့ကနံဝါဂိုင်းဖြစ်ဂိုင်းအပေါင်းဘောတွေကိုလည်းနာလည်းပါမိမရာဒီလိုလဲဥပန္တတဲ့အာဝတံဝါနေရာတိုင်းကိုလည်းနာလည်းပါမိမရာလာဘံဝါလလာဘကိုလည်းနာလည်းပါမိမရာဒီလိုလဲတွေးပြီးဥပန္တတဲ့ ယသံဝါချမ်းရံကိုလည်းနလဘာမိမယပတံသံဝါချီးမွမ်းခြင်းကိုလည်းနလဘာမိမယဒီလိုလည်းတွေ့ပြီးပူပါတယ်ဒုက္ခဝါချမ်းသာကိုလည်းနလဘာမိမယစသည်ဖြင့်ကိုလိုရှိတာတွေမရတဲ့အတွက်စိတ်ပူပါနဲ့ထိတ်လန့်နေ နေသိမှပရိပါချင်းပရိပါကိုကျင့်လို့အောင်မြင်ထမြောက်တဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်ဒီလိုပူပန်ခြင်းနေမရှိဘူးပူပန်စရာအကြောင်းတွေပေါ်လာစေကမူရှုမှတ်ပြီးတော့ကျင့်ကြင်သွားပါတယ်အာဝိကာတိရောဝါခြင်းသဘောမရှိပြီးဟောဒီရှိဤလောကမှာအချို့အချို့ပုဂ္ဂိုလ်တွေက လောကကြီးနဲ့စပ်ပြီးတော့လဲကြွားရတယ်တရားကြီးနဲ့စပ်ပြီးတော့လဲကြွားရတယ်မေဇိမာဝတိသာကျင့်တဲ့အမှန်တိုင်းကျင့်လို့အမှန်တိုင်းပြည့်စုံသွားပြီဆိုတဲ့ပုဂ္ဂိုလ်မှာကြွားဝါခြင်းမရှိပါဘူးအာကုတ်ကုသောဆက်စပ်ဝယ်ဖြစ်သောပြုမှုလည်းမရှိတော့ဘူးဆက်စပ်ဝယ်ဖြစ်တဲ့ပြုမှုတွေဆိုတာဘာတွေတုံးဆိုလို့ရှိရင် မတော်မသင့်တာတွေပြုမှုလို့နောင်နာတပံပူပါနာဟာသက်သုတ်ပဲဖြစ်တဲ့ပြုမှုပဲမတော်မသင့်တာတွေပြုမိတာကလွန်ခဲ့ပြီပြန်ပြီးစိတ်ကူလို့မရဘူးငါမှားလေးစွာမှားလေးစွာပူပန်နေလို့ရှိရင်ပူပန်ရုံများပဲရှိတယ်ဘာမှအကျိုးမရှိဘူးတရားကျင့်သုံးလို့အမှန်တိုင်းပြည့်စုံသွားတဲ့ပုဂ္ဂိုလ်မှာဒီကုက္ကုစတွေမရှိတော့ဘူး။ဘာကြောင့်လဲဆိုလို့ရှိရင် သူမှမာယွင်းပြီးပြုတာလည်းမရှိတော့ဘူးမာယွင်းပြီးပြုတာတွေအတွက်လည်းပြန်တွေးပြီးတော့စေတလုံးပူပါခြင်းမရှိတော့ဘူးငြင်းရေးပြီးတော့သွားပါတယ်နောက်တစ်ခုကပုဂ္ဂိုလ်စာဆိုတာသက်ဆုပ်ရင်ရှားဝယ်ဖြစ်သောပြုမှုအထာပုဂ္ဂိုလ်စာပါရပုဂ္ဂိုလ်စာ လိုပါလေရှိပါလေအာတာကုကုသဆိုတာလက်မငိမ့်ချင်းမငိမ့်အဲလက်မငိမ့်တဲ့ဥစ္စာအာတာကုကုသခေါ်တယ်ပါရကုကုသဆိုတာကတော့ချင်းမငိမ့်တာကိုခေါ်တယ်ကိုယ်မူရတယ်မငြိမ်မသက်ဖြစ်နေတဲ့သဘောပါပဲသမာဓိမရှိတဲ့ပုဂ္ဂိုလ်တရားမရှိတဲ့ပုဂ္ဂိုလ်တွေတတိမရှိတဲ့ပုဂ္ဂိုလ်တွေဟာ ကိုယ့်ဟာကိုယ်ပါပြူးပြီးတော့ပြူမမသိပဲနဲ့ဖြစ်ပြီးတော့နေတတ်ပါတယ်အဲဒီလိုကိုယ်မူရာတွေမငြိမ့်စင်တဲ့အတွက်လက်လှုပ်ရှားခြင်းခြေလှုပ်ရှားခြင်းခေါင်းကြီးလှုပ်ရှားခြင်းကိုယ်ကြီးလှုပ်ရှားခြင်းစသည်ဖြင့်ကိုယ်မူရာတွေကြီးညိုပွဲမရှိတဲ့ပါတာရိကဂုဏ်နဲ့မပြည့်စုံတဲ့အမူအရာတွေဖြစ်ပြီးတော့နေတာပုဂ္ဂိုလ်စာလို့ခေါ်ပါတယ်။ အဲဒီလိုကိုယ်ကိုယ်စားမျိုးလဲတရားကျင့်သုံးလို့ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာกินတယ်သူအပြင်တော့ယ ahanan ပုဂ္ဂိုလ်ကြမှာကောင်းကောင်းกินပါတယ်မန္တဗာနီဉာဏ်ပညာဖြင့်ဆင်းရဲ၍ပြောလေရှိ၏စကားပြောတဲ့အခါကာလမှာလဲပြောရင်ပြောလိုက်တဲ့စကားအကျိုးရှိတဲ့စကားကိုယ်သာလဲဆင်ញင်ပြီးတော့ပြောလေရှိတယ်နှုတ်တော် တက်ကြွခြင်းပြန့်လွင်ခြင်းမရှိသာတော့သူကဲ့သို့သောပုဂ္ဂိုလ်သည်ဝိသင်စေဝါစာရတော့စကားကိုစောင့်စည်းသောပုဂ္ဂိုလ်မည်သည်ဟောတိရှိသာတော့သူကဲ့သို့သောပုဂ္ဂိုလ်ကိုဥပါဒံတော်တိညေသောပုဂ္ဂိုလ်ဟု၍ဥစ္စတိခေါ်ဆိုအပ်၏ဥပိသေကောသရတတောနာလောကေမညတေသမ္မံ Na hwii be bi naanị siyo dada n'ọdandi ụdaraa m. Ụbeke go ọdara be jọ na lọ gị mịnyé dị be ma m. Na hwii be bi naanị siyo dada n'ọdandi ụdaraa m. Yomunije anyị ụbeke goọọ m, lele shu lechichi. သရာခါခါသိမ့်တတော်အမှားရသည်ဖြင့်ဥပကေကောလိလူရှုလေရှိ၏မေဇိမာပฏิဝရာအကျင့်ပရိပါဖြင့်အမှန်တိုင်းကျင့်နေတဲ့ပုဂ္ဂိုလ်ဟာတတော်အမှားရရမယ်အမှားရတယ်ဆိုတာဘာတော့ဆိုဘာနုပသနာပฏิဝရာဖြင့်လည်းအမှားရရမယ်ဝေဒနာနုပါဒနာတတိပဒံဖြင့်လည်းမှားရရမယ် စိတ်ဓာနုပါဒနာသတိပဋ္ဌာန်ဖြင့်လည်းမှတ်ရရမယ်ဓမ္မနုပါဒနာသတိပဋ္ဌာန်ဖြင့်လည်းမှတ်ရရမယ်အဲဒီသတိပဋ္ဌာန်၄ပါးဖြင့်အမှတ်ရနေတာကိုသတော်အမှတ်ရတယ်လို့ဆိုပါတယ်သတော်ဒီအမှတ်ရသည်ဟူသည်မှာသတူဤကာရဏေဤ၄ပါးသောအကြောင်းတို့ဖြင့်သတော်အမှတ်ရသည်ကာယေ

ကြံသိမှုစိတ်၌စေတ ानु ပါဒနိစေတ ानु ပါဒနာပရိဒါနောစေတ ानु ပါဒနာပရိဒါဝဘဝင်တော်ပွားစေသောပုဂ္ဂိုလ်သည်တတော်မရသည်မိဤံဓမ္မေတုသဘောတရားတော်၌ဓမ္မ ानु ပါဒနာပရိဒါနောဓမ္မ ानु ပါဒနာပရိဒါဝဘဝင်တော်ပွားစေသောပုဂ္ဂိုလ်သည်တတော်မရသည်မိကိုမူရာတွင်

တတ်မဲ့သောຢာကနဲ့ဖြစ်တဲ့စိတ်တတ်မဲ့တဲ့စိတ်ကိုတတ်မဲ့တဲ့စိတ်လို့မရပြီးတော့သိရမယ်မတတ်မဲ့တဲ့စိတ်ကိုမတတ်မဲ့တဲ့စိတ်လို့မရပြီးတော့သိရမယ်ပါရောသာဝစိတံပါရောသာစိတံနိဗ္ဗာနာတိသိဆိုခြင်းစိတ်ပြခြင်းနဲ့တကွဖြစ်တဲ့ဒေါသနဲ့တကွဖြစ်တဲ့စိတ်ကိုသိဆိုတယ်စိတ်ပြတဲ့စသည်ဖြင့်သိရမယ် သိမဲ့ဆိုတဲ့ကြည်လင်တဲ့စိတ်ကိုလည်းကြည်လင်တဲ့စိတ်ကိုသိရမယ်။ဘာမောဟစိတ်တံဘာမောဟစိတ်တံနိသနာတိတွေ့ဝေတဲ့စိတ်မမမီတဲ့စိတ်မရှိမီတဲ့စိတ်မြဲတဲ့ထင်တဲ့စိတ်ကျမ်းမာတဲ့ကောင်းတဲ့လှပါတယ်တင့်တယ်တဲ့စသည်ဖြင့်ထင်တဲ့စိတ်အဲဒီမောဟစိတ်ကိုလည်းမောဟစိတ်မှန်သိရမယ်မောဟကင်းသွားတဲ့စိတ်ကိုလည်းမောဟကင်းတဲ့စိတ်ကိုသိရမယ် သံခိတံဝါစိတ်တံဝိခိတံဝါစိတ်တံသံခိတစိတ်ကျုံတဲ့စိတ်ရင်းရည်တဲ့စိတ်အာရော့တဲ့စိတ်တွန်းဆုပ်တဲ့စိတ်အဲဒီစိတ်ကလေးတွေလည်းဖြစ်ပေါ်လာသိရတယ်ဝိခိတစိတ်ပြန်လွင်တဲ့စိတ်အဲဒါကိုလည်းသိရတယ်သိတာနုပါဒနာပဲ

ဇာဘာရဆိုတဲ့သဘောတရားစသည်ဖြင့်အဲဒီသဘောတရားတွေလည်းဖြစ်တိုင်းဖြစ်တိုင်းမှတ်ရပြီးတော့နေတဲ့ဓမ္မ ानु ပါဒနာသတိပဋ္ဌာန်အဲဒီသတိပဋ္ဌာန်ပွားများနေတဲ့ပုဂ္ဂိုလ်ဟာတတော်မှတ်ရတဲ့ပုဂ္ဂိုလ်ပဲသဒ္ဓါခါခါသိမ့်တတော်မှတ်ရသည်ဖြစ်၍ခါခါသိမ့်မှတ်ရရမယ်နေ့ဖြစ်စေညဖြစ်စေမနေ့ပိုင်းဖြစ်စေနေ့လယ်ပိုင်းဖြစ်စေ

ရာသမဲဘိုးရောင်တကယ်လားအထုံးမယ်ဆိုတဲ့ပုဂ္ဂိုလ်ဟာအချိန်မရွေးအမြဲမပြမှားရရပါတယ်တရာခါခါပင်တော်မှားရသည်ဖြစ်၍ဥပေကေကောညီအမြလိလိရှုနိုင်သည်ဟောသည်ဖြစ်၏ပဂရိပုဂ္ဂိုလ်တွေမှာဆိုရင်ကောင်းတဲ့အာယုန်နဲ့တွေ့ရင်နှိမ့်တယ်ပါရတယ်မကောင်းတဲ့အာယုန်နဲ့တွေ့ကြလို့ရှင်တဲ့စိတ်ဆိုးတယ် အလေလာရိုးရိုးအာယုန်နဲ့တွေ့ကြတော့လည်းပဲမြဲတယ်စသည်ဖြင့်မောဟဖြစ်တဲ့ဒူဝေတယ်အဲဒီလိုကောင်းတဲ့ဘက်ကိုလည်းမလိုက်မကောင်းတဲ့ဘက်ကိုလည်းမလိုက်ဝေဝေစရာမောဟဘက်ကိုလည်းမလိုက်ဘဲနဲ့အညီအမျှလစ်လီရှူရမယ် သကုဏာရူပံဒိတဝါနေဝတုမနောဟောတိနာဒုမနောဥပကကောဝိရတိပတောတမဇာနောသကုဏာမျက်စီဖြင့်ရူပံစင်ကိုဒိတဝါမြင်၍မြင်ပြီး၍နေဝတုမနောဟောတိဝံမြဝန္တာလည်းမဖြစ်နာဒုမနောဟောတိနှလုံးမသာလည်းမဖြစ်မျက်စီဖြင့်စင်ကိုမြင်ပြီးတဲ့အခါ ဝမ်းမြောဝမ်းသာမရှိရဘူးပါမပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဝမ်းမြောက်စရာအာယုန်တွေကိုမြင်ရတာဝမ်းမြောက်တယ်အဲ့ဒီလိုမရှိရဘူးစိတ်ကြစရာနှလုံးမသာစရာအာယုန်တွေမြင်ရတော့နှလုံးမသာတယ်အဲ့ဒီလိုမရှိရဘူးဘယ်လိုဖြစ်ရမလဲဥပကေကောဝိရတိသတော်သံသာနောသတော်မှတ်ရသည်ဖြစ်သံသာနောအမှန်တိုင်းဖြစ်သည်ဖြစ် ဥပက္ခကောမချေမမုံဝမ်းမြောက်ခြင်းမရှိနှလုံးမသာခြင်းမရှိအညီအမျှလေးလူကျူလျက်ဝိရတိနေ၏မြင်တဲ့အာယုန်တိုင်းအာယုန်တိုင်းမှာဒီသိုးစားတိုင်းရှုပြီးတော့နေဖို့ပါပဲဒါတကယ်

ပုဂ္ဂိုလ်၃မျိုးနဲ့စပြီးတော့မာနမဖြစ်ရဘူးသတ္တတို့ပုဂ္ဂိုလ်ဟာဩဒရာဩဒရာပွားများသောယာကစိုက်သောကိလေသာတွေနောပါဏိမရှိတော်ကုန်ဘောထိုကဲ့သို့သောပုဂ္ဂိုလ်ကိုဥပါဒံတော်တိအဘုခသိမ့်ငြိမ်းသောပုဂ္ဂိုလ်ဟူ၍ဥစေတိခေါ်ဆိုအပ်ပေသည်

ya ya dị na yadadaayarna awagociga ụbaga ba webgodiodịngochibr n'ihi chebeya mirajenciyebad webb ụbabgcibrbye ụbaga r nobenigo ụba bigomara

ဣတဝတာခောမာနာမဥပါဒကောဟောတိမာနာမမာနံယတောခောခြင်းခါကာလ၌ယတောခောအခြင်းတော်သောပုဂ္ဂိုလ်သည်ဗုဒ္ဓံမြတ်စွာဘုရားကိုဗုဒ္ဓံသစ္စာလေးပါးတရားသိမြင်ဘုရားရှင်ကို ကရဏံကိုကိုရာဟု၍သတော်သီကတိဟောတိဖြစ်၏ဗုဒ္ဓသစ္စာလေးပါးကိုရှင်းဥစွာပြီးတော်မူတဲ့ဖရာသစ္စာလေးပါးကိုရှင်းဥစွာပြီးတဲ့ပြန်အလုံးစုံသောတရားတွေကိုပြီးတော်မူတဲ့ဖရာအဲ့ဒီမြတ်စွာဘုရားကိုကိုကိုရာဟု၍သီကတယ် မျက်မှောက်မှာလည်းပဲဘေးရန်အန္တရာယ်ကင်းခြင်းဒီဟူသောအကျိုးတွေရနိုင်တယ်အသက်ကြီးခြင်းသာသောအကျိုးတွေကိုရနိုင်တယ်မျက်မှောက်မှာလည်းပဲဘုရားကိုကိုယ်ွယ်သောအာဖြင့်ဘေးရန်အန္တရာယ်ဆင်းရဲတွေမကောင်းမှုတွေများတွေပျောက်ပြီးကြလား

yaso ahụhịa asụmide nge ụmụụzọ ha jinja nọ biladmalidinye jingona jinja nọ kaọbdị ba a na aka jiri gụna ego ro neb zolọmụdabaara ụbara na nụ we ya wi tamydya aararna amagụụ iwadebụgoha ụpabgatipare

ndị ndị ogoioi o igo ụ dikabsụbiro bodi eric ဥပါဒကာဖြစ်အားလည်းပဲဘယ်မျှဥပါဒကာဖြစ်အားဘယ်လိုတည်ရမှာလဲဘယ်လိုပြည့်စည်ပါလဲဆိုတာလည်းပဲသိထားဖို့လိုပါတယ်တရားတရားသံဃာယရဏသုံးပါးကိုစိက္ခာတာကိုတရမဂုံလို့ခေါ်ပါတယ်ဒီတရမဂုံဟာ လောကီတရဏဂုံလောကုတ္တရာတရဏဂုံနှစ်မျိုးရှိလောကုတ္တရာတရဏဂုံဆိုတာကတော့အောက်ဖြစ်ဆုံးအရိယာမဲ့သောတာပတ္တိမဲ့ကိုသောတာပတ္တိမဲ့ကိုရတဲ့အခါကာလမှာလောကုတ္တရာတရဏဂုံပြည့်စုံပါတယ်သောတာပတ္တိမဲ့ကိုရသည့်ချိန်ကစရအဲ့ဒီပုဂ္ဂိုလ်ဟာ

nhazl agụale nhaibi iremango n'ogodaridajihụọ ibu ewo iro tikatima ị dabraa nabaom obiabalụlelamigoazbi e i ihe A adịwa msgdgoolgaro zrongo t madribaadaara adiwagodweri ibi womadenobodo aridmabago ibi woiwo pedaba ụgbogana

ရှိခိုးခြင်းနေရာမထား၍ရိုသေကျူးခြင်းလက်အုပ်ချီးခြင်းအယုသေပြုခြင်းမှုကိုဗုဒ္ဓဘိနာယေဝဘုရားစာကြည့်ပါလင်ဖြစ်ကုန်သောဒိဏံဝုထုနာသုံးပါးသောယတနာတော်ကရောမီပြုအပ် ရောမိပြုဣတိဤကမံကျွနုကိုဒါရိတာမှတ်ကြပါကုန်ဣတိယုံဤကဘုရားတိတို့ဘုရားစကြည်သောရဏသုံးပါးနဲ့ပရမနိဗ္ဗာကာရောအလွန်ကျူယောသေတဝါချင်းကိုပြုခြင်းသည်ပဏိပါတော်နာမပဏိပါဒသရမဂုံဤဘုရားစကြည်သောသရဏသုံးပါးပါလေယူရိယာရှိတယ်လို့နှလုံးသွင်းပြီးတော့သိကတဲ့သရမဂုံ

သေရန်တွေကြောက်လို့မလိုအားကလေးသူတော့နည်းနည်းပါးပါးရှိပါတယ်ဆရာသမားရှိလို့ယူသေးကြည့်ရတာရှိတယ်မျိုးရဲမှာအသက်ကြီးလို့ယူသေးကြည့်ရတာရှိတယ်သေရန်တွေပြုမှာကိုကြောက်လို့ယွန်းလို့ယူသေးကြည့်ရတာရှိတယ်ဒါတွေကတော့ကိုကရုဏာကိုပြည့်တယ်လို့မဆိုရပါဘူးအမြင့်မြတ်နေအချင်းသံဃာမှာ ပေါင်းစားအောင်ကြည်တင်နိုင်တဲ့စောင့်ကြနိုင်တဲ့အနေအားဖြင့်ရိုသေပြုလို့ရှိရဲ့အဲဒီတရဏဂုံဟာရမှာရဲဒီတရဏဂုံဟာမပြေဘဲနဲ့တိရနေရင်ဘလို့ကျိုးရှိသလဲဆိုရင်ရေကြီးကြီးဗုဒ္ဓံတရဏဂတာသေနာတေကမိတ္တတိအပါယဘုံမိန်ဘာယာမနုတံလေယံဒေဝကာယပရိပုရိတံတိ egoziema mesiri ọbụgoroi borni ziaro amadaroahara odarnagụoya gdasiagoyi edoiaaaaaa waosigbụgoroi bayabụmyi bboo na amibadi merara aụdam မာနုတံတရားလူဝလူခန္ဓာမာနုတံတရားလူဝလူခန္ဓာကိုယ်ကိုဘာယအတတောင်းရှိ၍ဆွံ့ရသောအခါကာလ၌တတောင်းရှိ၍ဆွံ့ဆွံ့ရကုန်၏ရှိသောဒီဝကာယံနာပေါင်းကိုပရိပူရတံဒီပြည့်စေကုန်လတံနတ်ပြည်လောကမှာ ဒီကရဏဂုံနဲ့ပဲဖြစ်နိုင်ပါလေဖြစ်ခြင်းကုသိုလ်တွေမရှိစေကမူဘုရားတရားသံဃာယမသုံးပါးကိုပုဂ္ဂိုလ်စည်းကတဲ့ကရဏဂုံမူလေးနဲ့ပဲဖြစ်နိုင်ပါလေမြတ်စွာဘုရားလက်တော်ခါကာလကမထဂုံလီပရိသဆိုတာရှိသောသောပိုင်းကဘုရားတရားသံဃာဆိုတာမြင်လည်းမမြင်ဘူးကြားလည်းမကြားဘူးအကြောင်းမမယောဂဝေဒနာတွေဖြစ်လို့ ဒေလူဒေဂာနိအချိန်ကြတော့မှအရာညောင်းဆောင်လျောင်းပြီးတော့နေရတဲ့အခါမြတ်စွာဘုရားကသနာတော်အားဖြင့်ကြွပြီးတော့နိဗ္ဗာန်သက်သန်းပြီးတော့ကြွသွားတာကိုမြင်ရတယ်အဲဒီလိုမြင်တဲ့အခါမှာမြတ်စွာဘုရားအာယုံပြုပြီးတော့ကြီးညိုတဲ့စိတ်တွေဖြစ်တယ်ဘုရားဗရမံကိသာမိတော်မဆိုးနိုင်ကြပါဘူးဒါပေမဲ့လို့မြတ်စွာဘုရားတရားဘင်္ဂါတွေကို ကျိုးသေးလေးစားတဲ့စိတ်တွေဖြစ်တာနဲ့စိတ်ကအာယုံပြုံမြနဲ့ဒီညုံမြနဲ့သူ့မှာသရမဂုံဘဘောသက်ရောက်ပါတယ်ဒါကြောင့်ဒေဝီရှားမဲ့မာနပြည်လောကကိုရောက်ပြီးတော့သွားပါတယ်ရှင်မမောက္ကလာမထေရမြတ်ကလည်းပဲသရမဂုံရဲ့အကျိုးတွေဟောထားပါတယ်သာဓုခောဒီဝါနာမိနာဗုဒ္ဓံသရဏံသရမဂမနာဟောတိ

ya ga yeụrgsi nihul aja ụnyaahụ ilailoga naeeejgonabar iwo ilotaraatazi t kaya gkana biarara a bima naoglana ebuo awụsiriroilh l a loaba စေသောနာပြည်လောကသောရောက်ကြသောပုဂ္ဂိုလ်တို့သည်အင်ကြီးတွေဝေတပါးသောနတ်တို့ကိုသာသာဤဌာနေဤဆေပါးသောယထာနာတို့ဖြင့်အဒီကနံသည်ကျော်လွန်၍နေကြလေကုန်၏ဒီရတန်ဃာယရနာသုံးပါးကိုယ်ွယ်စိကတဲ့သရဏဂုံတည်ပြီးတော့နတ်ပြည်ရောက်သွားတဲ့ပုဂ္ဂိုလ်တွေကတရားတော်နတ်ပြည်ဆေပါးသောအကြောင်းတို့ဖြင့်လွန်ပါတယ်

လွန်ကဲပြီးတော့နေပါတယ်တဲ့ဒါသရဏဂုံရဲ့အကျိုးပါပဲသိတာဒါဘာနာဘာနေဥပါဒကောသီလသဗ္ဗနောဟောတိဘာနေညသောရယသိတာဒါပဲမြတ်လောက်ပြန်ဥပါဒကောဥပါဒကာသည်သီလသဗ္ဗနောသီလနဲ့ပြည့်စုံနေဟောတိဖြစ်ပါသည်မြတ်စွာဘုရားမဟာနာက

ကာမေသူမေဇာဇာရမပိုင်မဆိုင်သောကာမဂုဏ်တို့၌မာယေကျุလိုညမပတိဝရတော်ရေချောင်းမြောတိဖြစ်မူသာဝါဒလိင်ကြီးပြောဆိုခြင်းမှာပတိဝရရေချောင်းမြောတိဖြစ်ပုရာမေရမေဇာပမာရဒါနာမေလျော့ခြင်းအကြောင်းပြီးသောတေတေရစသည်တို့ကိုတောက်စားခြင်းမှာပတိဝရရေချောင်းမြောတိဖြစ်မာနာမမာနာဧတဝတ္တဤမြခြင်းဥပါဒကောဥပါဒကာသည်သီလတာပါနော ီလနဲ့ပြည့်စုံနေဟောဒီဖြစ်၏မာရတိပါဒဘုရားရဲ့တတ်တဲ့ခြင်းမှရင်းဆောင်ခြင်းအာရိဏတော်ဘုရားဥစ္စာဟုလူရဲ့ခြင်းကိုယူခြင်းမှရင်းဆောင်ခြင်းသာမေတုမိဇာဇာရသပိုင်မဆိုင်တဲ့သာမဂုံတို့၌ကျူးလွန်ခြင်းမှရင်းဆောင်ခြင်းမူသာဝါရလိန်ကြောခြင်းမှရင်းဆောင်ခြင်းသုရမေရိယမိဇာဓမ္မာရ အာနဒီအရက်ပေါက်စားခြင်းမှာကျင့်ကြောင်းခြင်းဆိုတဲ့ငါးပါးသောသိက္ခာပုဒ်တွေကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာကျင့်သုံးနေတဲ့ဥပါဒကဟာသီလနဲ့ပြည့်စုံပါတယ်သီလစင်ကြယ်ပါတယ်အမျိုးသမီးဆိုရင်လည်းဥပါဒိကာမအာဒီ၅ပါးသီလပြည့်စုံနေလို့ရှိရင်သီလစင်ကြယ်ပါတယ်သီလပြည့်စုံပါတယ် သီလစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာဘယ်ချိန်မဆိုဒီရင်မိမိလိုရှိတဲ့သူတိဘုံတွေမှာရောက်နိုင်တယ်လူပြေလောကတွေမှာလည်းဘယ်ဘုံမဆိုအဲလူပြေလောကတွေမှာလည်းဘယ်အဖြစ်မျိုးမဆိုမိမိလိုရှိတဲ့အဖြစ်မျိုးရနိုင်တယ်ဘယ်ထက်တန်းဘယ်လောက်ထက်တန်းကြတဲ့အဖြစ်မျိုးလည်းသူဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာရောက်နိုင်တယ်ရနိုင်တယ် ဒီကူဝါမှာဘယ်လိုအမျိုးအစားစင်တန်းဖြစ်နေစေကဒါစင်ကြဲနေမယ်ဆိုရင်ဒီလားစင်ကြဲနေတဲ့ပုဂ္ဂိုလ်ကဒီလောကမှာဘယ်လောက်မြင့်မြတ်တဲ့စင်တန်းဖြစ်ပြီးရနိုင်တယ်ရောက်နိုင်တယ်နာပြည်လောကတွေမှာလည်းပဲနာဘုံလောကတွေဘယ်ဘုံမစိုးမိမိလိုရှိလို့ရှိရင်ရောက်နိုင်တယ်ဒီလားစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာတရားကျင့်သုံးအားထုတ်မယ်ဆိုလို့ရှိရင်လည်း တရားတို့တရားမြတ်တွေကိုရနိုင်တယ်ဒါဟာသီလတံပါဏသီလနဲ့ပြည့်စုံတဲ့သီလစင်ကြယ်ခြင်းရဲ့အကျိုးတွေပဲအပမာရိနာတံပါရိသာသဗ္ဗုရိသာသဗ္ဗုရိသာတရားနာပရိသာပေါင်းသူတော်ကောင်းတို့ဒုမေသင်တို့သီလပမာရိနာမမေ့မလျော့သောသတိတရားဖြင့်သံပါရိ သီလသမာဓိပညာပြုသောတရားသုံးပါးကိုပြည့်စုံကြပါစေကုန်သောသမာဓိဒါနသမာဓိပညာပြုသောတရားသုံးပါးကိုပြည့်စုံစေသောအခြင်းမိမိတို့လိုရှိအပ်သောလောကီလောကုတ္တရာနာတို့ကိုအလိုရှိတိုင်းပြည့်စုံကြပါစေကုန်သတည်း